သနာတော်တက္ကရာ2560ခုနှစ်ကောဇာတက္ကရာ1388ခုနှစ်ကဆုံလပြည့်ကျော်နှစ်ရက်နေ့တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်ရွှေမင်းဝန်ဆရာတော်ကြီး ချိန်ပြည့်တရားစခန်းပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားများကို ရှုပွားအထုဖို့ရောက်လာကြတဲ့အာလုံးယောဂီသူတော်စင်များကိုယေဇတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းသတိပဋ္ဌာန်တရားရှုမှတ်ပွားများအထုပုံအထုနည်း ရှုမှတ်ပုံရှုမှတ်နည်းတင်တန်တရားအကျဉ်းချုပ်ကိုဘုန်းကြီးဟောကြားပေးပါမယ်ယခုအထုတ်ကြမဲ့တရားဟာ တတိပဋ္ဌာန်ဝိပဿနာတရားဖြစ်ပါတယ်ဒီတတိပဋ္ဌာန်ဝိပဿနာတရားကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကုရုတိုင်ကမ္မတတ္တမဏိကုံရွာကြီးမှာစပြီးတော့ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုဟောကြားတော်မူခဲ့ပါတယ်ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးမှာအပိုင်း20နဲ့တစ်ပိုင်း ပိုင်းပြီးတော့မြတ်စွာဘုရားဟောကြားထားတာဖြစ်ပါတယ်အဲ့ဒီ20ပိုင်းတည်းကယနေ့တတိပဋ္ဌာန်၄ပါးရှုမှတ်ပုံလေးကိုဘုန်းကြီးအထောက်ကြမဲ့ပုဂ္ဂိုလ်များရှုတဲ့ပွားများတတ်ဖို့အတွက်အချင်းချုပ်လေးပြောပြမယ်ဣဒ္ဓဘိခဝေဘိက္ခုကာယေကာယ ानु ပတ္တိဝိဟာရတိ အာတပိတံပဇာနောတတိမဝိနည်းလောကေဖိစ္ဆဒေါမနတံဝေရဏတုဝေရဏ ानु ပတိဝိဟာရတိအာတပိတံပဇာနောတတိမဝိနည်းလောကေဖိစ္ဆဒေါမနတံစိတ်တိစိတ်တ ानु ပတိဝိဟာရတိအာတပိတံပဇာနောတတိမဝိနည်းလောကေဖိစ္ဆဒေါမနတံ ဓမ္မေတုဓမ္မာနုပတိဝိဟာရတိအတ္တပိတံပဇာနောတတိမဝိနေယလောကိပိစာဒေါမနတံဆိုပြီးတော့ရှုမှတ်ရမယ်အာယုံ၄မျိုးကိုမြတ်စွာဘုရားကဟောကြားပေးတာလေအဲ့ဒီရှုမှတ်ရမယ်အာယုံ၄မျိုးဟာကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန်စိတ် ानु ပတနာတတိပဋ္ဌာန်ဓမ္မ ानु ပတနာတတိပဋ္ဌာန် အဲ့ဒီတတိပဋ္ဌာန်၄ပါးမှာမြတ်စွာဘုရားကကာယ ानु ပဒနာတတိပဋ္ဌာန်ကိုရှည်ဆုံးကထားပြီးဟောကြားပေးတာလေ။ဒါကြောင့်လေဆိုတော့ထင်လဲထင်ရှားလို့ရှုမှတ်လို့လေလွယ်ကူလို့ဒါကြောင့်ကတိကာယ ानु ပဒနာတတိပဋ္ဌာန်ကိုရှည်ဆုံးကထားပြီးဟောပေးတာလေ။ဒီတော့အခုအာထုတ်တော်မဲ့ပုဂ္ဂိုလ်များဟာ အာမထုတ်ခင်မှာဒီတတိပဋ္ဌာန်တရား၄ပါးအာမထုတ်ခင်မှာစတုရာရခဆိုတဲ့တရား၄ပါးကြွတင်ပြီးတော့ဆင်ခြင်ပွားများရမှာဖြစ်ပါတယ်ဒီစတုဒါရခတရား၄ပါးမှာဗုဒ္ဓအနုတ္တိမေတ္တာဘာဝနာအတုပဘာဝနာမရဏနုတ္တိလို့ဒီ၄ပါး တရားရှုမှတ်ပွားများတော့မဲ့ပုဂ္ဂိုလ်များဟာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုမရှုမှတ်ခင်မှာပင်စပဋိဋ္ဌိတထီခြင်း၅ပါးနဲ့ရိုးရိုးသေးသေးကိုခြားရတယ်တရားအထုတ်တော်မယ်ဆိုပြီးတော့ဘုရားရှင်မရောက်လာတယ်ဒီတိုင်အခင်းပေါ်မှာထိုင်လိုက်တယ်ထိုင်ပြီးမျက်စိလေးမှိတ်ပြီးတရားမှတ်တယ်ဒါနီးမဟုတ် တကယ်တရားအထုတုံမေဆိုရင်တရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပစ္စပဋိဋ္ဌိတာထီခြင်း၅ပါးနဲ့ယူယူတည်တည်ဥချဥချတဲ့အခါမှာဘုရားရှင်ရဲ့ဂုဏ်တော်များကိုအာယုပြုပြီးဥချပါအဲ့ဒီလို့ဆိုရင်ဘုရားရှင်ရဲ့ဂုဏ်တော်များကို အာယုပြုပြီးရှိခိုးဥချခြင်းအပြင်ဗုဒ္ဓနုတ္တိဂုဏ်တော်တွေတပါးလည်းပွားပြီးဖြစ်သွားရော ။ဒါဆိုဘုရားရဲ့အရဟံအစရှိတဲ့ဂုဏ်လေးကိုအယုံပြုပြီးဥချတာ။အဲ့ဒီလိုရှိကိုဥချပြီးပြီဆိုမှအာလုံးတ attva တွေကိုမေတ္တာပြန်ဝေရတယ်။အာလုံးတ attva တွေချမ်းသာကြပါစေ။ချမ်းသာကြပါစေစိတ်ဆင်းရဲကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်တပြချမ်းသာစွာနဲ့မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေ။အလုံးတ attva တွေရဲ့ပုံမှန်မေတ္တာစိတ်ပြန်ဝေလိုက်ရ ဒီလိုမေတ္တာစိတ်ဖြန့်ဝေပြီးပြီဆိုမှအတုပဘာဝနာတခဏလေးပွားရတယ်အတုပဆိုတာမတင့်တယ်တဲ့သဘောပေါ့ဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောလေးကို တခဏတန်စင်ကျင်ပွားများရတယ်ဒီခန္ဓာကိုယ်ကြီးဟာ32ခုထာတာစုဝေးမြပဲ ဒီ32ခုထာသကိုတစုစီတပုံစီပုံထားကြည့်ဆံမင်းကတပုံဝိညာဉ်ကတပုံခြေသေးလက်သေးတွေကတပုံအယူတွေကတပုံအရေးတွေကတပုံအသွေးတွေအသားတွေနှလုံးတွေကြောက်ကတ်တွေဥသိန်းတွေဥမာတွေအဆုတ်တွေအမြေတွေအပြင်းတွေစသည်ဖြင့်တပုံစီပုံထားကြည့်လိုက်တလိတို့ချွေခံတို့တတွေးတို့နှက်တို့ကျင်းကြီးတို့ကျင်းငယ်တို့စသည်ဖြင့်တပုံစီပုံထားကြည့်လိုက် ဒီခန္ဓာကိုယ်ကြီးကဘာမှမတင်တယ်တော့အဲ့ဒီမတင်တယ်တဲ့သဘောလေးကိုကိုယ်စိတ်ထဲမှာညံနေမှာခါလေးထင်းလောက်တခဏလေးဆင်ញင်ပွားများအဲ့လိုပွားများပြီးပြီဆိုတော့မှမရဏနုတ္တိသိခြင်းတရားကိုနှလုံးသွင်းငါသည်မုတ်ချတရားမြည်ချိန်ပိုင်းသာလူတို့သည်တခဏလေးနှလုံးသွင်းလိုက်သိခြင်းတရား အဲဒီလိုနှလုံးသွင်းပြီးပြီဆိုရင်မိမိတို့ဒီမှာဘဝဘဝကတန္တရာကစပြီးတော့ဘုရားတရားတန်ခါဆရာမိပါစတဲ့အနန္တနန္တ၅ပါးကျေးဇူးရှိတဲ့ပုဂ္ဂိုလ်များကိုမိမိတို့ကာယကမှုဝစီကမှုမနောကမှုပြင်းမှမိခဲ့တာရှိရင်အပြစ်မှခွင့်လွတ်ဖို့တောင်းပါ အဲဒီလိုတောင်းပန်ပြီးပြီဆိုရင်မိမိရဲ့ခန္ဓာကိုယ်ကိုမြတ်စွာဘုရားကိုအနှင်းလိုက်မိနစ်30ရှုမှတ်မယ်ဆိုမိနစ်30လူတန်းအနှင်းလိုက်တဏှာကြီးအပြည့်ရှုမှတ်မယ်ဆိုရင်တဏှာကြီးပြည့်မြတ်စွာဘုရားကိုခန္ဓာကိုယ်လူတန်းထားလိုက်ရတယ်အဲဒီလိုလူတန်းထားလိုက်တဲ့အတွက်ကြောင့်မိမိတို့မကောင်းတဲ့အာယုံဇိုးတွေကြောက်ဖွယ်လန့်ဖွယ်အာယုံဇိုးတွေဖြစ်လာရင်တောင်မှ ဒါမိမိခန္ဓာမဟုတ်တော့ဘူးမြတ်စွာဘုရားခန္ဓာဆိုပြီးတော့ထိမ့်လန့်ကြောက်ရွံ့မှုတွေပယ်ဖြောင်းနိုင်တယ်။ပြင်းထန်စွာဝေဒနာတွေဖြစ်ပေါ်လာရင်လည်းပဲဒီခန္ဓာဟာမိမိခန္ဓာမဟုတ်တော့ဘူးမြတ်စွာဘုရားလှူပြီးသားဆိုပြီးသိခံပြီးရှုမှတ်နိုင်သွားတယ်။ဒါကြောင့်မို့အဲ့ဒီလိုမြတ်စွာဘုရားကိုလှူဒန်းလှူဒန်းပြီးပြီဆိုရင်အောက်ပိုင်းခန္ဓာကိုခွေခွေလေးထားအပေါ်ပိုင်းခန္ဓာကိုဖြောင်းဖြောင်းလေးထား ဥဇုံကာယံပဏိဒါယယောဂီတို့ကဒါတရားထိုင် ရှုမှတ်ပုံအစီအစဉ်လေးဘုန်းကြီးပြောပြနေတာထိုင်တဲ့အခါမှာရှေ့ကိုခန္ဓာကိုယ်ကြီးညှို့ပြီးတော့လည်းမထိုင်ရဘူးဖြောင်းမြောင်းလေးထားလိုက်ကိုယ်လေးမတ်မတ်ကလေးထားတောင့်လည်းမထားရဘူးတောင့်ထားရင်လည်းရှုမှတ်လို့မရဘူးဒါကြောင့်ဖြောင်းမြောင်းလေးကိုယ်လေးတည့်ပြလိုက်ခေါင်းကိုလည်းရှေ့ကိုစိုက်ပြီးငုံမထားနဲ့ နောက်ကိုမော့ပြီးတော့လေလှမ်းမထားနဲ့ခါနဲ့တပြောင်နဲ့တဲ့တယ်လေထားလက်ကိုတော့ဘယ်လက်ပေါ်ညာလက်တင်လက်မထိတ်ချင်းထိတာတို့မဟုတ်မိမိဒူးပေါ်မှာညာဒူးပဲဒူးပေါ်မှာလှန်ထားလို့ရတယ်မောက်ထားလို့ရချိန်တယ်လို့ထားအဲ့ဒီမှာမျက်စိလေးကိုမေ့လိုက် မျက်စိလေးမိတ်ပြီးတော့ရှုစိတ်ကရှုမှတ်ရမယ်အာယုံဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်နေရာကိုစိတ်လေးညှို့ထားလိုက်။နာသီးပြားကလေလေးဝင်လာပြီဆိုရင်ဝမ်းပိုင်းကလေးကတရေရေနဲ့အစင်းစင်းတောင့်တင်းပြီးတော့လာလိမ့်မယ်အဲ့ဒါလေးကိုဖောင်းနေ။လေလေးပြန်ထွက်သွားပြီဆိုရင်တရေရေနဲ့ဝမ်းပိုင်းကလေးကရောချရောချသွားနေမယ်။အဲ့ဒါလေးကိုပိန်နေ။ ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်အဲ့ဒါလေးကိုရှုနေရတယ်အဲ့ဒါကာယ ानु ပတနာပဲကိုယ်မူရလေးရှုနေတာဒီဖောင်းမှုပိန်မှုလေးရှုနေတာဒါကာယ ानु ပတနာဖောင်းနာပိန်နာလေးကိုကိုမထင်ရှားဘူးအာယုံပြုရတာရှုရတာမထင်ရှားဘူးဖြစ်နေတယ်ဆိုရင်ထိုင်နေထိတယ် ထိုင်နေဆိုတော့အောက်ပိုင်းခန္ဓာကိုခွေပြီးတော့ဘောပိုင်းလေးကဖြောင်းဖြောင်းလေးထားလိုက်တာအဲ့ဒီမှာအောက်ပိုင်းခွေခွေလေးနဲ့အပေါ်ပိုင်းခါးကနေပေါ်ပိုင်းကိုမတ်ပြီးထောင်းနေတဲ့သဘောလေးကိုအာယုံဆိုင်လိုက်ထိုင်နေကျန်းနဲ့တင်ပန်းနဲ့ထိနေတဲ့နေရာလေးကိုအာယုံဆိုင်ထိတယ်ထိုင်နေထိတယ်ထိုင်နေထိတယ် ဒါကိုယ်မူရာကိုရှုနေတာဖြစ်တဲ့အတွက်ကာယ ानु ပတနာဒီလိုမဟုတ်ဘူးဖောင်းနာဘိနာလေးကိုလည်းအာယုံပြုလို့မရဘူးအထိုင်ထိကိုလည်းအာယုံပြုလို့မရဘူးဒီပြည်တော်ကနှာသီးပြားကလေလေးဝင်လာတဲ့အဲ့ဒီကံမှာနှာခေါင်းပြားလေးကိုထိသွားတာနှာခမ်းပြားလေးကိုထိသွားတာအဲ့ဒါလေးကိုပဲဝင်လေသည် ထွက်လေသည်ဒါလေးကိုပဲရှုလို့ရတယ်သို့မဟုတ်ထိသည် ရှိသည်ဒါလေးကိုပဲရှုလို့ရတယ်အဲ့ဒီလိုနှာသီးပြားလေးနဲ့လေလေးနဲ့ထိသွားတာလေးကိုသိထွက်သွားတဲ့အခါမှာလည်းပဲအဲ့ဒီနှာပြားလေးနဲ့လေလေးထိသွားတာလေးကိုသိသို့မဟုတ်နှခမ်းပြားလေးနဲ့ထိသွားတာလေးကိုသိအဲ့ဒီလိုထိမှုသိမှုလေးရှုနေတာလေကာယ ानु ပဒနာပဲကိုယ်မူရာကိုရှုတာ အဲ့လိုထိုင်ပြီးယောဂီပုဂ္ဂိုလ်ဟာအဲ့လိုရှုနေတာဟာဒါကိုမှုရတယ်ပဲတကယ်လို့မိမိကဟိုဘက်ဒီဘက်လှည့်တာပြောင်းတာရှိပြောင်းရင်ပြောင်းတယ်လှည့်ရင်လှည့်တယ်ဒါရှုတာကာယ ानु ပတနာပဲကိုမှုရမယ်ရက်တဲ့ခါမှာမိမိတို့ထိုင်ရနေထားတဲ့ကထားတယ်ထားတယ်ရက်တဲ့ခါမှာရက်တယ်ရက်တယ်ရှုတယ်ဒါကိုမှုရကိုရှုတာကာယ ानु ပတနာပဲ သွားတဲ့အခါမှာလည်းပဲခြိလန်းတိုင်းခြိလန်းတိုင်းကို သွားနေတဲ့အမူအရာလေးသွားတယ်သွားတယ်လို့ပဲရှူရှူညာလန်းတယ်ပဲလန်းတယ်လို့ပဲရှူရှူကြွားတယ်လန်းတယ်ချတယ်လို့ပဲရှူရှူဒါမိမိကိုယ်အမူအရာကိုရှုနေတာ ဖြစ်တဲ့အတွက်ကာယ ानु ပတနာပဲနောက်ဆုံးမိမိအဆောင်ရောက်လို့မိမိအိယာနေရာလေးပေါ်မှာခိတ္တခဏအနားယူပြီးတော့လှဲပြီးရှုမယ်ဆိုရင်လည်း အဲ့ဒီမှာလဲရက်ကလေးအိပ်ရက်ကလေးအိတ်တယ်ထီတယ်အိတ်တယ်ထီတယ်ဒါဆောင်းရက်ကလေးအိတ်တာကန့်လန့်လေးစန်းစန်းလေးဖြစ်နေတာလေးကိုအိတ်တယ်လို့ယူတယ်ကျန်းနဲ့ခေါင်းအုံနဲ့သို့မဟုတ်လက်ပြင်နဲ့သို့မဟုတ်ခါစစ်ယိုးနဲ့ထိတဲ့နေရာလေးကိုထိတယ်ဆိုတာဒါကိုအမူအရာဆိုတာဒါကာယ ानु ဘသနာတွေကြီးတယ်ပဲလက်ကလေးကိုလက်ကလေးဆန္ဒ ခြေကလေးကိုယ်ခြေကလေးဆန့်တာအလုံးဟာအဲ့ဒီအမူအရာတွေအလုံးဟာကာယ ानु ပတနာပဲကိုယ်အမူအရာကိုရှုတာဒီမှာကိုယ်အမူအရာလေးကိုဖြစ်တိုင်းဖြစ်တိုင်းရှုဒါဘုန်းကြီးကရှုပုံလေးပဲပြောသွားမှာညာဘက်ကြံမှာရှုလို့သိပုံလေးကိုပြောမှာအခုဒါကိုယ်အမူအရာရှုတာကာယ ानु ပတနာမိမိတို့ရှုနေတာဩငါဒီတိုင်းရှုတာ ကာယ ानु ပဒနာတတိပဋ္ဌာမလားဆိုတာကိုယ့်အကူသဘောပေါက်သွားဖို့လိုတယ်တရားတွေရှုခဲ့ရှုခဲ့ဆိုပြီးရှုနေပြီးတော့ဘာမှမသိဘူးဖြစ်သွားမယ်ဒါကြောင့်ခုဒီမှာထိုင်တာရှုတာရပ်တာရှုတာသွားတာရှုတာလျှောင်းတာရှုတာလှည့်တာပြောင်းတာရှုတာကွေးတာဆန့်တာရှုတာဖောင်းတာပိန်တာရှုတာထိုင်တာထိတာရှုတာဝင်လေသည်ထွက်လေသည်ထိသည်ကိုရှုတာ အာလုံးကာယ ानु ပဒနာဒါကာယ ानु ပဒနာရှုမှတ်ပုံဒီလောက်ဆိုရင်သဘောပေါက်ပြီအဲ့ဒီလိုကိုယ်အမူအရာလေးတွေကိုရှုနေတယ်ဝင်လေသည်ထွက်လေသည်ပဲရှုရှုဖောင်းမှုပင်မှုအာယုံကိုပဲရှုရှုအထိုင်အထိအာယုံကိုပဲရှုရှုရှုနည်းတွေကအများကြီးပါတချို့ပုဂ္ဂိုလ်ဆိုငယ်တွေကလှုပ်နေတာလေးရှုတယ်တချို့ပုဂ္ဂိုလ်ကရင်ချိုင်းကလှုပ်နေတာလေးရှုတယ်နည်းမျိုးစုံပါပဲရှုနည်းတွေကဒါဘုန်းကြီးတို့နေရတော့ဖောင်းမှုပင်မှုကိုရှုတာ ထိုင်နေထိတာကိုရှုတာဒါဘုန်းကြီးတို့ရဲ့နေပါဒါကာယ ानु ပဒနာအဲ့ဒီလိုရှုနေတဲ့အခါမှာ15မိနစ်မိနစ်20မိနစ်30ကြာလာတဲ့အခါကျတော့အောက်ပိုင်းကလေပိုင်းကအထက်ပိုင်းကဝေဒနာတွေလာပြီအဲ့ဒီမှာဝေဒနာလေးတွေလာတဲ့အခါမှာအဲ့ဒီခံစားမှုလေးတွေကိုပြန်ပြီးရှုနေ စပြီးအထုစာဆိုတာကတော့ချမ်းသာတဲ့ခံစားမှုမလားဘူးဆင်းရဲတဲ့ခံစားမှုကအရင်လာတာဒီဆင်းရဲတဲ့ခံစားမှုလေးထင်ရှားနေအဲ့ဒီခံစားမှုလေးကိုထပ်ခါထပ်ခါရှုနေတာဆင်းရဲတယ်ဆိုတော့ဒုက္ခဝေဒနာပေါ့အဲ့ဒီဒုက္ခဝေဒနာလေးကိုသူဖြစ်တိုင်းရှုတယ်ရှုတဲ့အခါမှာကိုယ့်ရဲ့အခေါ်အတိုင်းပဲနာရင်နာတယ်လို့ပဲရှုတယ် ပူနေရင်ပူတယ်လို့ပဲရှုတယ်ညောင်းနေရင်ညောင်းတယ်လို့ပဲရှုတယ်ကြိုက်ရင်ကြိုက်တယ်လို့ပဲရှုတယ်ရှုတဲ့အခါမှာထပ်ခါထပ်ခါရှုရတယ်တစ်ခါလေးရှုရတာမဟုတ်ပူတဲ့ခံစားမှုလေးဆိုရင်လည်းပူတယ်ပူတယ်တစ်ချက်ချင်းရှုရတယ်ပူတယ်ပူတယ်ပူတယ်ဒီလိုရှုရတာမဟုတ်အဲ့ဒီမှာတစ်ချက်ချင်းလေးရှုစိတ်ကအဲ့ဒီပူမှုအာယုံလေးပေါ်မှာတခါလဲစိုက်ကြနေရတယ် သဲဘုံပေါ်မှာဘုန်းကြီးတို့ဒုတ်ချောင်းလေးစိုက်လိုက်တဲ့ကံမှာတစ်ချက်စိုက်လိုက်တစ်ချက်သဲဘုံနဲ့နှိမ့်ဝင်သွားလိုက်တစ်ချက်စိုက်လိုက်တစ်ချက်သဲဘုံနဲ့နှိမ့်ဝင်သွားလိုက်မဆိတ်ကလေးဟာလည်းပဲအဲ့ဒီဝေဒနာလေးပေါ်မှာစိုက်ကြနေရမယ်ပူရင်ပူတဲ့ခံစားမှုလေးပေါ်မှာစိုက်ကြနေရမယ်ပူတယ်ရှုလိုက်စိုက်ကြသွားတယ်နောက်တစ်ခါပူမှုလေးထင်ရှားလာလိုက်ပူတယ်လို့ထပ်ရှုလိုက်နောက်တစ်ခါပူမှုလေးထင်ရှားလာလိုက်ပူတယ်လို့ထပ်ရှုလိုက် အဲ့ဒီလိုယောဂီကထက်ခါထက်ခါထက်ခါထက်ခါရှုနေရတယ်။နာရင်လည်းဒီတိုင်းပဲညောင်းရင်လည်းဒီတိုင်းပဲ။အဲ့ဒီလိုထက်ခါထက်ခါရှုနေတာဝေဒနာနုပဒနာခံစားနေရတာလေးတွေရှုနေတာ။ချမ်းသာတဲ့ခံစားမှုဆိုတာလာမှမဟုတ်သေးဘူး။လည်လက်ခံစားမှုဆိုတာလည်းမလာသေးဘူး။ဆင်းရဲတဲ့ခံစားမှုဟာပဲအရင်ဆုံးလာမယ်။အဲ့ဒီခံစားမှုလေးကိုပဲရှုနေတာမျက်နှာကိုလက်ပေါ်ရွရွရာနေရာနေရာနေရာနေဖြည်းဖြည်းနဲ့ရှု လက်နဲ့မပြောင်းနဲ့သူဟာသူပါးပေါ်မှာရာနေရင်ပါးပေါ်မှာရှုနှစ်ခုပေါ်မှာရာနေနှစ်ခုပေါ်မှာရှုမေးမှလားရာနေမေးမှရှုပြောင်းရှုအဲ့ဒါလေးတဏှာမှတဏှာတဏှာမှတဏှာပြောင်းရှုသွားပုံလေးကိုယောဂီကိုယ်တိုင်သဘောပေါက်လာနိုင်မယ်သဘောကျလာနိုင်မယ်အဲ့လိုဝေဒနာလေးတွေရှုနေတဲ့အခါရှုတိုင်းရှုတိုင်းဝေဒနာကဖြောက်သွားတယ်ဆိုတာမရှိသေးဘူး စအထုစမှာတမာရီလည်းအာမကောင်းသေးတဲ့အတွက်ကြောင့်မပြောင်းလဲပြောင်းလဲမပြောင်းနိုင်သေးဘူးရှုမှတ်တဲ့ရှုမှတ်တိုင်းမှာ တိုးလာတာပဲသိတယ်တစ်ချက်မှတ်လိုက်တစ်ချက်တိုးလိုက်တစ်ချက်မှတ်လိုက်တစ်ချက်တိုးလိုက်တိုးနေတာပဲသိတယ်အဲဒီလိုဝေဒနာကတိုးလာတဲ့အခါကျတော့တိခံနိုင်တယ်များတိခံပြီးရှုမယ်ဝေဒနာကိုရှုတဲ့အခါကလည်းမှာပြောင်းအောင်ရှုခိုင်းတာမဟုတ်ဘူးသိအောင်ရှုခိုင်း ဒါကြောင့်သိခံပြီးတော့ဝေဒနာရဲ့သဘောလေးကိုသိအောင်ရှုထကထကထကထကရှုရှုလို့ဝေလို့မှဝေဒနာတွေကမပြောင်းနိုင်ဘူးမှန်လေတိုးလေမှန်လေတိုးလေမှန်လေတိုးလေတိုးတိုးတိုးတိုးလာလို့ဘယ်လိုမှခံစားလို့မရနိုင်တော့ဘူးဆိုရင်စိတ်ကရွှေ့ခြင်းလာတယ်ပြောင်းခြင်းလာတယ်ပြင်းခြင်းလာတယ် ဣရိယာပုဖြစ်ပြီးတော့ထခြင်းလားအဲ့ဒီလိုပြောင်းခြင်းတာရွှေ့ခြင်းတာပြင်းခြင်းတာထခြင်းတာအလုံးဟာစိတ်ကဖြစ်တာဘာကဖြစ်တာလဲစိတ်ကဖြစ်တာအဲ့ဒီလိုစိတ်ကလေးဖြစ်ရင်ဒီစိတ်ကလေးကိုပဲတတိဥစည်းတဲ့စိတ်ကလေးနဲ့ရှုစိတ်ကလေးနဲ့ပြန်ရှုပြောင်းခြင်းပြောင်းခြင်းတယ်ပြောင်းခြင်းတယ်ရွှေ့ခြင်းရွှေ့ခြင်းတယ်ရွှေ့ခြင်းတယ်ပြန်ရှု ရှေးစိတ်ကလေးကိုနောက်စိတ်ကလေးနဲ့ပြန်ရှုနေတာအဲ့ဒီလိုတတိထားပြီးရှုနေစဉ်မှာပဲစိတ်ကဖြုတ်ဆူထွက်သွားပြန်တယ်အဲ့ဒီမှာဖြုတ်ဆူရှေးစိတ်ကလေးထွက်သွားတယ်ဆိုရင် နောက်စိတ်ကလေးကတိလိုက်ရင်တခါထွက်တယ်ထွက်တယ်ရှုလိုက်တိလိုက်တာနဲ့ခန္ဓာပြန်ရောက်လာတာပါပဲတခါတည်းရှုချိန်တောင်မရဘူးအဲ့ဒီခန္ဓာကိုပြန်ရောက်လာတဲ့အခါမှာဖောင်းနေပိန်နေဖောင်းနေပိန်နေကိုရှုမြဲကမ္မထံလေးပြန်ရှု တခါတရံမှာကြတော့ဝေဒနာကြောင့်မဟုတ်ဘူးစိတ်တွေကစပြီးတော့ဓမ္မရီထူထောင်စားမှာလွတ်ထားတဲ့စိတ်ဟာမိမိအသက်နဲ့အမြလွတ်ထားခဲ့တဲ့စိတ်ကိုအခုမှတရားခွင်မှာဝင်ပြီးတော့ဒီစိတ်ကလေးကိုဘယ်မှမသွားအောင်ထိနေဆိုတော့ချက်ချင်းကြီးမလွယ်သေးဘူးအဲ့ဒီမှာစိတ်တွေကဟိုရောက်သွားလိုက်ဒီရောက်သွားလိုက်မိမိအလုပ်စီရောက်သွားလိုက်မိမိအိမ်မိသားစုစီရောက်သွားလိုက် တငယ်ချင်းပေါင်းသင်းစီရောက်သွားလိုက်စိတ်ကဟိုရောက်တရောက်အဲ့ဒီလိုစိတ်ကလေးတွေထွက်ရင်လည်းပဲထွက်စိတ်ကလေးကိုလည်းပဲလိုက်ရှူရတယ်ထွက်တယ်ထွက်တယ်ရှူရစိတ်ကူးနေရင်လည်းပဲအဲ့ဒီစိတ်ကူးမှုလေးကိုနောက်စိတ်ကလေးနဲ့ရှူရတယ်ဒီစိတ်ကလေးခန္ဓာပြန်ရောက်လာပြီဆိုရင်အဲ့ဒီမှာပေါင်းနေပိတ်နေရှူရတယ်တခါတရံမှာစိတ်ကကုသိုလ်စိတ်တွေဖြစ်တယ်တခါတရံမှာအကုသိုလ်စိတ်တွေဖြစ်တယ် ဒါဘုသူဇင်တို့ရဲ့တဘာဝပါပတမေရမတိမနောဆိုတဲ့အတိုင်းပဲမကောင်းတဲ့အာယုံပေါ်မှာစိတ်ကပျော်မွေ့တတ်တော့အဲဒီလိုမကောင်းတဲ့အကုသိုလ်စိတ်တွေဝင်လာရင်ဒီအကုသိုလ်စိတ်ကြီးစိတ်ကိုပဲပြန်ရှုကောင်းတဲ့ကုသိုလ်စိတ်လေးတွေဝင်နေကုသိုလ်စိတ်ကြီးကိုပဲပြန်ရှုအဲဒီလိုစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုနေတာကိုစိတ်တ ानु ပတနာတတိပဋ္ဌာန် ဒါမိမိရှုနေတဲ့သတိပဋ္ဌာန်တရားကိုကိုယ့်ကိုသဘောပေါက်ဖို့သိဖို့နားလည်ဖို့လိုတယ်နောက်နံပါတ်၄ကဓမ္မ ानु ပဒနာသတိပဋ္ဌာန်ဓမ္မဆိုတာသဘောပဲသဘောလေးတွေရှုတာချက်ချင်းကြီးစပြီးတော့တမာရီထူထောင်စအာထုစာပုဂ္ဂိုလ်ဟာသဘောကိုမရှုနိုင်သေးဘူးသဘောလည်းမထင်သေးဘူးမမြင်သေးဘူး အဲ့ဒီတော့ဘာကစရှုမလဲဆိုတော့ဒီမိမိရဲ့ပင်နိုင်ကမ္မထမ်းဖြစ်တဲ့ဖောင်းအာယုပင်အာယုလေးကိုရှုနေတယ်အဲ့လိုရှုနေစဉ်မှာမိမိနားမှာအတန်အာယုလေးတွေကြားလာခဲ့ရင်ပေါ့တက်ရှိတမ်းပဲဖြစ်စေတက်မဲ့တမ်းပဲဖြစ်စေဒီတန်လေးကြားလာလို့ရှိရင်အဲ့ဒီကြားတဲ့အတန်အာယုလေးစီကိုညာလဲပြီးတော့ကြားတယ်ကြားတယ်ရှုအဲ့ဒါဓမ္မနုပဒနာပဲ ဒီတန်လေးဟာကင်ပြလို့လည်းမရဘူးဆုပ်ပြလို့လည်းမရဘူးသဘောပဲအဲ့ဒီအတန်အာယုံလေးကြားခိုင်းမှကြားတယ်လို့ယူတာဓမ္မနုပဒနာတခါတည်းမှာမိမိနာဝမှာနာနဲ့အနံ့နေမှုတဲ့အနံ့နေလာတယ်အဲ့ဒီလာတဲ့အခါမှာလည်းနာရင်နာနာလေးကိုယူမယ်နာနေနာနေမှုရင်မှုတာလေးကိုယူမယ်ဒီအနံ့ဟာလည်းကင်ပြဆုပ်ပြလို့ရတာမဟုတ်ဘူးသဘောလေးပဲအဲ့ဒီလိုနာမှုတွေမွေးမှုတွေ ကြားမှုတွေဒီကတည်းကမိမိအာယုန်ထဲမှာအတွေးနဲ့ပဲဖြစ်စေတခြားတမာတိကြောင့်ပဲဖြစ်စေဘုရားကြောင့်ကံစီတိပထုတောတောင်စသည် မြင်လာရင်လည်းပဲအဲ့ဒီမြင်ကြိုက်ကလေးမှမြင်တယ်မြင်နေရှုဒါသဘောပဲအဲ့ဒီမြင်မှုကြားမှုနားမှုလေးတွေဒီသဘောလေးတွေရှုရနောက်ကိုယ်မှုဆမ်းမှုလေးတွေရှုရတယ် ထိုင်မှုထမှုလေးတွေယူရတယ်ဖောင်းမှုပိန်မှုလေးတွေယူရတယ်လှုပ်ရှားမှုလေးတွေယူအဲ့ဒီမှာအစာပိုင်းမှာတော့သဘောမတွေ့သေးဘူးတတိယသမารီအားကောင်းလို့ကာယ ानु ပဒနာဝေဒနာ ानु ပဒနာဒီဟာလေးတွေကိုရှုနိုင်သွားပြီဆိုရင်ရှုတိုင်းရှုတိုင်းကသူ့ရဲ့သဘာဝသဘော အမှန်လေးတွေသူကသူသိလာလိမ့် ။ဖောင်းနေဆိုရင်လည်းတင်းလာတဲ့သဘောလေးသိလာလိမ့်မယ်။ပိန်နေဆိုရင်ရော့သွားတဲ့သဘောလေးသိလာလိမ့်မယ်။သွားတဲ့ခံမှာဆိုရင်လည်းအဲ့ဒီသဘောလေးကိုသိလာလိမ့်မယ်။ဒီရွေပြီးဒီရွေတင်းသွားတာတောင်းသွားတာရွေ့သွားတာဒီသဘောလေးတွေ။အဲ့ဒီတိုင်ကွေးမှုဆမ်းမှုတွေသွားမှုကြွမှုလမ်းမှုချမှုတွေဖောင်းမှုပိန်မှုတွေအဲ့ဒါလေးတွေကိုကိုကသဘောလေးတွေသိပြီးရှုနေတာလေးဓမ္မနုပတ္တနာတတိပဋ္ဌာန်တတိပဋ္ဌာန်၄ပါး ယောဂီတို့အားထုတ်မှာဒီသတိပဋ္ဌာန်တရား၄ပါးကိုရှုမှာကိုယ်မူရာတွေရှုနေတာဟုသမျှကာယ ानु ပဒနာသတိပဋ္ဌာန်ခံစားမှုဝေဒနာလေးတွေရှုတာဟုသမျှဝေဒနာ ानु ပဒနာသတိပဋ္ဌာန်စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းကောင်းစီမကောင်းစီရှုတာကစိတ်တ ानु ပဒနာသတိပဋ္ဌာန်သဘောအာယုန်လေးတွေရှုတာကဓမ္မ ानु ပဒနာသတိပဋ္ဌာန်ဒီသတိပဋ္ဌာန်တရား၄ပါးမှာဓမ္မ ानु ပဒနာအချုပ်ပါပဲ ယောဂီပုဂ္ဂိုလ်ဟာဒီကာယဝေဒနာစိတ်ဓာတ်ရှုနေတယ်ဆိုတာသဘောလေးကိုသိအောင်ကိုရှုနေတာပါအဲ့ဒီလိုဓမ္မနုပဒနာဖြစ်အောင်ရှုတာဆိုတော့အဲ့ဒီမှာဒီတတိပဋ္ဌာန်တရား၄ပါးကိုအခုဒီနေ့23ရက်နေ့ကစပြီးတော့29ရက်နေ့တိုင်အောင်9ရက်တိုင်တိုင်ပေါ့ဒီကာယ ानु ပဒနာကိုမူရာကထင်ရှားရင်ကိုမူရာကိုရှုမယ်ဒါဘုန်းကြီးတို့ကိုမူရာတကူတည်းရှုရမယ်လို့ညွှန်ကြားတာမဟုတ်ဘူး तू ကထင်ရှားရင်သူ့ကိုရှုမယ် ဒီလိုမဟုတ်ဘူးဝေဒနာခံစားမှုကထင်ရှားနေရင်အဲ့ဒီခံစားမှုဝေဒနာလေးကိုရှုသွားမယ်ဒီလိုမဟုတ်စိတ်တွေကမိမိစိတ်တွေကဟိုရောက်ဒီရောက်နေစိတ်တွေထွက်နေတာချင်းအဲ့ဒီထွက်စိတ်လေးကိုရှုသွားမယ်စိတ်တ ानु ပတနာသို့သောကပြောတဲ့အတိုင်းအတန်အာယုံလေးတွေနတ်အာယုံလေးတွေတိုင်းသဘောလေးတွေတွေ့နေပြီဆိုရင်လည်းအဲ့ဒီသဘောအာယုံလေးတွေရှုသွားမယ်ဓမ္မ ानु ပတနာဒီခုယောဂီတို့ဟာဒီ23ရက်နေ့ကစပြီးတော့ 29ရက်နေ့တိုင်အောင်9ရက်တိုင်တိုင်းဒီမှာသတိပဋ္ဌာန်ဝိပဿနာသတိပဋ္ဌာန်ကျင့်စဉ်ကိုကျင့်ကြံပွားများအထုတ်သွားမယ်အဲဒီလိုဒီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်တဲ့အတွက်ရရှိလာနိုင်တဲ့ဝိပဿနာဉာဏ်นี่ဖြစ်လာနိုင်တဲ့ဝိပဿနာဉာဏ်လေးတွေကိုလည်းပဲဘုန်းကြီးတို့ထိုက်တဲ့တယ်လို့သူနေရာနဲ့သူဟောသွားမယ် ဒါအခုဒီလောက်ပြောပြရင်ဒါအထုပုံအထုံနည်းတတိပဋ္ဌာန်၄ပါးအထုပုံအထုံနည်းတွေသဘောပေါက်ပြီဒါကြောင့်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းဒီကာယဝေဒနာစိတ်တဓမ္မဆိုတဲ့တတိပဋ္ဌာန်၄ပါးအဲ့ဒီ၄ပါးကို ပေါင်းရှုလို့လည်းမရဘူးတပြိုင်တည်းရှုလို့လည်းမရဘူးထင်ရှားရာပေါ်ရာကိုရှုရမယ်အဲ့ဒီလိုပေါ်ရာထင်ရှားရာအာယုန်တိုင်းကို မလွတ်အောင်